ခန်းကြီး16အငယ်1မှ8ဒီဖျားသခင်သာရဖျားသည်အဘိဗလညအခါ၌တင့်ကိုအေဂုတုပြည်မှနှုတ်ဆောင်တော်မူသောကြောင့်အဘိဗလကိုမှတ်၍ဒီဖျားသခင်သာရဖျားအားပတ္တခါပွဲကိုခံလော့သာရဖျားသည်နာမတော်ကိုတည်စေဖို့ရာရွေးကောက်တော်မူသောအရ၌တိုးနွားတို့ကိုရစ်ပူဇော်၍ဒီဖျားသခင်သာရဖျားအား ပတ္တခါပွဲကိုခံရမည်။တင်းသည်အေဂုရုပြည်မှ ထွက်လာသောနေ့ရက်ကိုတသက်လုံးအောက်မေ့ဖို့ရာပတ္တခါပွဲခံစဉ်တဆေးပါသောမုံကိုမစားရဘဲတဆေးမပါသောမုံဒီဟုသောဒုက္ခမုံကိုခொနည်းပတ်လုံးစားရမည်အကြောင်းမူကားတင်းသည်အဂုတုပြည်မှအလင်းတဆောထွက်လာသည်ခொနည်းပတ်လုံးတင့်နေရာပြည်၌တဆေးပါသောမုံမရှိရ ပဌမနေ့ညဦးရ၌ပူဇော်သောယစ်ဤသားကိုတညလုံးနာနဲ့တိုင်အောင်မကြံကျွင်းစေရ။သည်ဘုရားသခင်သာရဘုရားပေးတော်မူသောမြို့အရရတို့တွင်ပတ္တခါရစ်ကို ပူဇော်ရသော အခွင့်ရှိသည်မဟုတ်။သည်ဘုရားသခင်သာရဘုရားသည်နာမတော်ကိုတည်စေဖို့ရာ ရွေးကောက်တော်မူသော အရက်တွင်တင်းသည်အကုတ်တို့ပြည်မှ ထွက်လာသောအချိန်နေဝင်ရာညဥ်ဥယံအချိန်၌ ပတခါရစ်ကိုပူဇော်ရမည်။သင်၏ဘုရားသခင်ထာဝရဘုရားရွေးကောက်တော်မူသောအရမှမီးနှင့်ကင်၍စားပြီးမှနံနဲ့အချိန်၌အိမ်သို့ ပြန်သွားရမည်။၆ရက်ပတ်လုံးတဆေးမဲ့မုံကိုစားရမည်။တတမနေ၌သင်၏ဘုရားသခင်ထာဝရဘုရားအဖို့ဓမ္မစည်းဝေးခြင်းကိုပြုရမည်။ထိုနေ့ရက်၌အလုမလုရ။အငယ်၉မှ၁၅ စပါးကိုရိတ်ဆကာလနောက်အရေးအတွက်အားဖြင့်ခொနသတင်းလုံးမှတင်းဖျားသခင်သာရဖျားရှိတော်၌ကိုယ်တိုင်မှဆ၍တင်းဖျားသခင်သာရဖျားကောင်းချီးပေးတော်မူသည့်အတိုင်းအလိုလိုပြုသောပူဇော်တကာကိုဆောင်ခဲ့ရမည်တင်းဖျားသခင်သာရဖျားသည်နာမတော်တည်စေဖို့ရာရွေးကောက်တော်မူသောအရက်တွင်တင်းဖျားသခင်သာရဖျားဖို့ခொနသတင်းပွဲကိုခံ၍ သားသမီးကျွန်ယောက်ျားမိန်းမတင့်နေရာ၌တဲခိုသော လေဝိသားဧည့်သည်အာဂန္တုမိဘမရှိသောသူ မုတ်ဆိုးမတို့သည်ရှင်လန်းခြင်းကို ပြုရကြမည်တင်းသည်အဂရုပြည်၌ကြုံခံခဲ့ဘူးချောင်းကို အောင်းမေ၍ဤပညာတရားတို့ကိုကျင့်ဆောင်ရမည်စပန်းနှင့် စပြည့်ကိုသိမ့်ယူပြီးမှခொနည်းပတ်လုံးတကေနေပွဲကိုခံရကြမည်ထိုပွဲခံစဉ်ကိုယ်တိုင်မှဆ၍ သားသမီးကျွန်ယောက်ျားမိမတင့်နေရာ၌တဲခိုသော လေဝိသားဧည့်သည်အာဂန္တုမိဘမရှိသောသူ မုတ်ဆိုးမတို့သည် ရွှင်လန်းခြင်းကို ပြုအပ်ကြမည်ထာဝရဘုရား ရွေးကောက်တော်မူသောအရ၌ခொနည်းပတ်လုံးတင်းဘုရားသခင်ထာဝရဘုရားဖို့ဓမ္မပွဲကိုခံရမည်တင်းဘုရားသခင်ထာဝရဘုရားသည်တိုးပွားလေရာရာတင်လှုပ်ဆောင် လေရာရာ၌ ကောင်းချီးပေးတော်မူသောကြောင့်အမှန်ရွှင်လန်းခြင်းကိုပြုရမည်အငယ်16မှ22အဇုမပွဲခံခြင်းခုနှစ်တည်ပွဲခံခြင်းတကင်းနေပွဲခံခြင်းဒီဟုသောတနှစ်တွင်၃ချိန်မြောက်အောင်တင်တို့ယောက်ျားအပေါင်းတို့သည်တင်ဤဖျားသခင်သာရဖျားရွေးကောက်တော်မူသောအရ၌ရှေ့တော်မှမျက်နှာပြရကြမည်ထိုအခါသာရဖျားထံတော်သို့ အဘယ်သူမျှလက်ချီးမပေါ်မလာရ။တင်းဘုရားသခင်သာရဘုရားကောင်းချီးပေးတော်မူသည်ဖြင့်လူအသီးသီးတို့သည်တတ်နိုင်သည့်အတိုင်းဆက်ရကြမည်။တင်းဘုရားသခင်သာရဘုရားပေးတော်မူသောမြို့ရှိသမျှတို့တွင်တရားသူကြီးအရာရှိတို့ကိုတင့်နေရာခရိုင်များ၌အနှံ့ပြားခန့်ထားရမည်။သူတို့သည် လူမျိုးတို့တွင်တရားမှုကိုတရားသဖြင့်စီရင်ရကြမည်။ တင်သည်တရားလမ်းမှမလွှဲရလူမျက်နာကိုမထောက်ရတဆိုးကိုမစားရတဆိုးသည်ပညာရှိမျက်စိကိုကွယ်စေတတ်၏ဖြောင့်မတ်သောသူ၏စကားကိုကောက်စေတတ်၏တင်းဖျားသခင်သာရဖျား ပေးတော်မူသောပြည်ကိုတင်သည်အသက်ရှင်၍အမွေခံမိအကြောင်းဖြောင့်သောတရားလမ်းသို့သာလက်ရမည်တင်းဖျားသခင်သာရဖျားအဖို့တင်တီသောရစ်ပလင်အနားမှအဘယ်သို့သော အာရှရပင်ကိုမျှ မဆိုင်ရသင်ဖျားသခင်သာရဖျားမုံတော်မူသောရုပ်တုဆင်းတုကိုမတီမထားရ